အခန်းကြီး9အငယ်1မှ9သာရဖျားသည်ဣဒရေလအမျိုးသားတို့ကူးစေခြင်းဟံယော်ဒန်မြစ်ရေကိုခန်းချောက်စေတော်မူသည့်အကြောင်းကိုယော်ဒန်မြစ်အနောက်ဖက်၌နေသော အာမောရိမင်းကြီးအပေါင်းပင်လယ်နားမှနေသော ခန္ဒနိမင်းကြီးအပေါင်းတို့သည်ကြားသိသောအခါရဲရင်ချင်းတတ္တိအလင်းမကျွင်းဣဒရေလအမျိုးသားတို့ကြောင့်စိတ်ပြက်ကြ၏ ထိုအခါထာဝရဘုရားသည်ယောရှုကိုခေါ်၍၊သင်သည်ကျောက်ထားများကို လုပ်ပြီးလျှင်၊ဣသရေလအမျိုးသားတို့အားအရေဖျားလှီးမင်္ဂလာကို တဖန်ပေးလော့ဟု မိန့်တော်မူသည်အတိုင်း၊ယောရှုသည်ကျောက်ထားများကိုလုပ်၍ဂိဗာရာလုပ်အရပ်၌ဣသရေလအမျိုးသားတို့အားအရေဖျားလှီးမင်္ဂလာကို ပေးလေ၏။ထိုသို့အရေဖျားလှီးမင်္ဂလာကို ပေးရသောအကြောင်းဟူမူကား၊ အဲဂုတ္တုပြည်မှထွက်လာသောစစ်သူရဲယောက်ျားအပေါင်းတို့သည်တော၌တေကြ၏ထိုပြည်မှထွက်လာသောသူအပေါင်းတို့သည်အေပြားလှီးမင်္ဂလာကိုခံနှင့်ကြပြီတော၌ခရီးသွားရာတွင် ဖွားမြင်သောသူအပေါင်းတို့မူကားအေပြားလှီးမင်္ဂလာကို မခံရကြသေးအဲဂုတ္တုပြည်မှထွက်လာသောစစ်သူရဲအပေါင်းတို့သည်သာဝရဖျား၏စကားတော်ကို နားမထောင်ဘဲနေ၍ မသေးမပြောက်မီတိုင်အောင်ဣဒရေလအမျိုးသားတို့သည် အနှစ်40ပတ်လုံးတော၌လှည့်လည်ရကြ၏ထာဝရဘုရားသည်ငါပေးမည်ဟုဘိုးဘေးတို့အားကျိန်ဆိုတော်မူသောပြည်နို့နှင့်ပြားရည်စည်းသောပြည်ကို ထိုသူတို့သည်မမြင်ရကြဟုကျိန်ဆိုတော်မူ၏သူတို့ကိုစားဖြစ်စေတော်မူသော သူတို့၏သားများတို့သည်လမ်း၌အယေပြန်လှီးမင်္ဂလာကို မခံရသေးသောကြောင့် ယောရှုသည်အေဗျံလှီးမင်္ဂလာကို ပေးလေ၏လူအပေါင်းတို့သည်အေဗျံလှီးမင်္ဂလာကို ခံပြီးမှအနာမပြောက်မိတိုင်အောင်တတ်သေး၌နေကြ၏ထာဝရဘုရားကလည်းအေဂုထုပြည်နှင့်ဆိုင်သော ကဲ့ရဲ့စရာအကြောင်းကိုသင်တို့မှယနေ့ငါပယ်ရှင်းပြီဟုယောရှုအားမိန့်တော်မူ၏တို့ဖြစ်၍ထိုရက်ကိုဂိလကလဟုယနေ့တိုင်အောင် ခေါ်ဝေါ်တည်း အငယ်30မှ32ဤဒေလအမျိုးသားတို့သည်ဂိလဂလအရက်တွင်တက်ချ၍ထိုလ14ရက်နေ့ညဥ်ရ၌ယေရီခေါလွင်ပြင်မှပတ္တကာပွဲကိုခံကြ၏ပတ္တကာပွဲကိုခံပြီးမှနေပြန်နေ၌ခါနန်စဘာဖြင့်လှုပ်သောတဆေးမဲ့မှုနှင့်ပေါက်ပေါက်ကိုတနေ့ချင်းတွင် စားရကြ၏ခါနန်ပြည်စဘာကိုစား၍နေပြန်နေ၌မနတ် ပြတ်လေ၏။နောက်တဖန်ဣသရေလအမျိုးသားတို့သည် မန္နကိုမရကြ။ထိုနှစ်တွင်ခါနာန်ပြည်၌ဖြစ်သောအသီးအနှံကိုစားရကြ၏။ယောရှုသည်ယေရိခေါမြို့အနားမှာရှိနေစဉ်မြော်ကြည့်၍လူတယောက်သည်ထားကိုထားအိမ်မှ ထုတ်ကိုင်လျက်ကန့်လန့်ရပ်နေသည်ကို မြင်လျှင်သူ့ထံသို့သွား၍ သင်သည်ငါတို့ဘက်၌နေသောသူလော။ငါတို့ရန်သူဘက်၌နေသောသူလောဟုမေးသော်၊ထိုသူက ထိုသို့မဟုတ်။ထာဝရဘုရား၏ဗိုလ်ခြေကိုအုပ်စိုးသောဗိုလ်မှူးဖြစ်၍ယခုငါလာသည်ဟုဆို၏။ယောရှုသည်လည်းမြေပေါ်မှာပြပ်ဝပ်ကိုးကွယ်လျက်၊ကိုယ်တော်ကျွန်အားအဘယ်သို့မိန့်တော်မူမည်နည်းဟုမေးလျှောက်သော်၊ထာဝရဘုရား၏ဗိုလ်ခြေကိုအုပ်စိုးသောဗိုလ်မှူးက၊သင်၏ခြေနင်းကိုချွတ်လော့ သင်နှင်းသောအရပ်ကားမြေမြတ်ဖြစ်သည်ဟုဆိုသည်အတိုင်းယောရှုပြုလေ၏